နေရာဘုန်းကြီးတို့ပြောထားတယ်ဓမ္မစကြာတုတ်လေးအဲဒီပါဠိလေးပါလေးကိုယ်ရင်ကိုရှင်းတတ်ပါအဲဓမ္မစကြာတုတ်ပါဠိလေးရှင်းနေယူထားဖို့ခုကတော့အဲဒီပါဠိမပြောနိုင်သေးပါဘူးဓမ္မစကြာတုတ်မဟုတ်ခင်အကြောင်းလေးတွေအရင်ပြောရအောင်ရသော်ပြာ ဒီနီးမျိုးစုံကျင့်တယ်ပေါ့နော်နီးမျိုးစုံကျင့်နီးမျိုးစုံကျင့်ရင်လည်းဘာမှမရဘူးသူစိတ်ထဲမှာမကောင်းတဲ့စိတ်တွေမပေါ်ရဘူးစိတ်ကိုစိတ်ကိုစိတ်ချင်းဖိနှိပ်ပြီးတော့အတင်းကျင့်တယ်ဝင်လေထွက်လေတွေမရှူအောင်လည်းဖိနှိပ်ပြီးကျင့်တယ်နောက်အစာရည်စားတွေဖြတ်ကျင့်လုံးဝတော့မဖြတ်ဘူးပေါ့လေနည်းနည်းလေးစပြီးကျင့်တာမျိုးတွေမျိုးစုံလို့တယ်ဘုရားလောင်းတို့ ရဲ့ကောင်းတဲ့ဆရာဝါဒနာပြောမှမသိတရားလှုပ်လို့မရတော့ဘူးဆိုမလှုပ်တော့မှားသွားပြီသိတော့နောက်ထပ်မလှုပ်တော့နောက်ဆုံးတော့ဒုက္ခစရိယပေါ့အစာနည်းနည်းလေးစားပြီးကျင့်တာ6နှစ်တာကြာသွားတယ်ဘာတရားမှမရခဲ့အဲ့ဒီဒုက္ခစရိယကျင့်လို့6နှစ်ကြာလာတဲ့အခါကျဘုရားလောင်းဆင်ញင်တယ် လိုဆင်ញင်လဲဆိုဟိုးအရင်တုန်းကကျင့်ပါတယ်ဆိုတော့ကိုယ့်အကိုပင်မောင်းလုပ်ပြီးအလွန်ခက်ခဲတဲ့လွန်ခံခက်တဲ့ဒုက္ခဝနာခံစားပြီးကျင့်နေဆိုခုငါကျင့်တော့ငါခံတော့ပဲရှိမှာငါကျင့်တော့ပဲရှိမှာပဲနောက်နာကမှကျင့်မဲ့ပုဂ္ဂိုလ်လည်းအခုငါကျင့်တော့ပဲကျင့်နိုင်မှာပဲယုခုခေတ်မှာလည်းကျင့်တဲ့ပုဂ္ဂိုလ်လည်းဒီလောက်ပဲလွန်ဆုံးကျင့်မှာတိတက်ဖို့မကျင့်နိုင်ဘူး နော်ဒီလိုခက်ခဲကျင့်မယ်မယ်လို့ဒီလိုဒုက္ခဆရာကျင့်နေကျင့်မယ်မယ်လို့ဟောငါမှတရားလို့မရပါလားဒီလိုဒီအကျင့်ဟာတရားလို့မရသေးတော့တရားလို့ရနိုင်တဲ့အကျင့်တွေရှိလားတခြားအကျင့်တွေရှိရမယ်လမ်းမှန်သိဖို့တခြားနည်းတွေစဉ်းစားတယ်ပေါ့။ဘာစဉ်းစားမိလဲသူငငယ်တုန်းကဖျားလောင်းနေမိုးရပြီး မီးတော်ကြီးကလက်ထုံးမင်္ဂလာဆင်းတယ်ပေါ့နော်တောင်သူလက်သမားတွေအပေးတယ်နေအဲ့ဒီလိုဆင်းတော့ကဘယင်းလက်ထုံးမင်္ဂလာဆင်းတယ်တော့ထုံးဆိုင်တော့ပေါ့ဗျာအတိမုကခုံနေနဲ့လောက်ကြဒီဖျားလုံးလေးကိုအထိန်တော်နေနဲ့ထားတာထိန်တော်နေနဲ့ထားတော့တပြေပေအောင်ပေါ့လေသူတို့ကဟိုကလည်းဘယင်းကအတိမုကခုံနေနဲ့လက်ထုံးမင်္ဂလာဆင်းတော့ထိန်တော်တွေကလည်းကြည်ကျင်ကြတယ် ဒီဖျားလောင်းလေးကိုအန္တရာယ်မရောအကာရလေးနဲ့နေရတဲ့တပေပင်အောက်ကိုထားခဲ့ကြအဲတော့ဒီထိန်တော်လေးလည်းထွက်သွားရောသူကအာနာပါနာရှုမှတ်ပြီးနေတော့ပထမဇန်ရပထမဇန်နဲ့နေတော့ငြင်းငြင်းသက်သက်ပထမဇန်ဝင်စားနေတော့အဲ့မှာငြိမ်ချမ်းညာနေလို့ရတော့အဲ့ဒါကိုသွားဆင်ញင်ပြီးအဲ့မှာဘာစဉ်းစားလဲဩ အာနာပါနဇံအကျင့်ဒီကအမှန်တရားကိုရဖို့လမ်းမှဖြစ်တယ်။နော်ဖျားလောင်းဟာဒီမဲ့စัจ जा တော့ကြဘာကျင့်လဲဆိုတာဒီဒီကြပြောမထားဘူး။နော်ဒါကတော့ဒီမဲ့စัจ जा မဟုတ်ဟောရင်အကြောင်းမှပြောသွားတယ်ဖွင့်နေရတယ်ပြောသွားတယ်။သူကအာနာပါနနဲ့ဖျားတယ်ဖျားတယ်ကတော့အာနာမနာအကျင့်ညာတို့လို့ဖျားဖြစ်တာ။အဲတော့အဲ့ဒီလားအမှန်ဖြစ်လိုက်မယ်ဆုံးဖြတ်ချက်ချတယ် အဲ့ဒီတော့ကရတဲ့ဇန်ချမ်းသာအလွန်ချမ်းသာတယ်အလွန်ကောင်းတယ်ရအနာဝနာဇန်ရအောင်အထုံးပါပဲဒီအနာဝနာဇန်ရအောင်အထုံးဖို့ငါကြောက်သလားဆိုဒီလိုလဲသူကသူပြန်မေးကြည့်တယ်ဟောဒီဇန်တော့အထုပ်ဖို့ရမကြောက်ပါဘူး။အဲတော့ဒီအနာဝနဇံရအထုပ်တဲ့ခါကျတော့ဒီခန္ဓာကိုယ်ကြီးကအာရှိဖို့လိုတယ်။ခုကျတော့ဒုက္ခနာကိုယ်ကြီးမှာအစတော့ကလည်းပြတ်နေတော့ကြားနေတော့ တရက်တရက်မှာဒီလက်တစ်ဖက်လောက်ပဲရည်လေးပဲတောက်ထားတယ်နော်ဘာအားမှမရှိဘူးအဲတော့စားသုံးနေကြဆွမ်းအာဟာရတွေပြန်သုံးဆောင်မှဖြစ်မယ်ဒီလိုသုံးဆောင်ပြီးအင်အားတွေပြည်လာတဲ့ခါမှာအာနာပါနဆံရောက်အထုတ်နေမယ်အဲလိုဆင်ញင်ပြီးတော့နော်ဆုံးခံဆုံးသုံးဆောင်နေကြဆွမ်းအာဟာရတွေကိုပြန်သုံးဆောင်တယ်အဲ့ဒီလိုအစာအာဟာရတွေပြန်ဆုံးသုံးဆောင်တော့ပြစ္ဆောက်ရင်ငါကအထင်မြင်လဲတာ အဲ့ဒီဘဲခက်ကတော့ဒီလိုခက်ခက်ခဲကိုကျင့်မှတရားရတယ်လို့ထင်တာဟိုမှာတကယ်ကျင့်တယ်မြတ်စွာဘုရားအလောင်းကမရဘူးလေမရတော့သူကဒါကိုမကျင့်တော့ရနိုင်တဲ့နိလန်စဉ်းစားပြီးကျင့်တယ်ဒီပုဂ္ဂိုလ်တွေကဒီမှာတော့ဆာမနှမျိုးတွေ့နေတယ်ပေါ့နော်ဖြစ်ဆောက်ဝင်၅ဦးရဲ့အကြောင်းရတယ်ဘုရားလောင်းဖွားမြင်ခြင်းချိန်တုန်းက ဖျားဖြစ်လိမ့်မယ်လို့ဟောခဲ့တဲ့ဗေဒင်ဆရာတွေပဲအဲဗေဒင်ဆရာ၈ယောက်ရှိတာပေါ့နော်၃ယောက်ကလက်ညှိုးနှစ်ချောင်းထောင်ဟောတယ်ဒါတော့ဖျားဖြစ်လိမ့်မယ်စัจ जा မင်းလည်းဖြစ်လိမ့်မယ်ဒါတော့ဟိုဖျားလောရဲ့ဖခင်ကြီးတော်တော်နဲ့မင်းရဲ့အကြိုက်ဟောကြတာပဲကျန်တဲ့၅ချောင်းကျန်တဲ့၅ယောက်ကတော့လက်ညှိုးတစ်ချောင်းထောင်ပြီးဖျားစင်စစ်ဧကံဖြစ်လိမ့်မယ်ဆိုအတိအကျဟောတယ်ပေါ့ဗျာ။ နော်သူတို့ပဲဟောခဲ့တဲ့ပုံကိုယ်တွေနော်အဲ့ဒီဘေရင်ဟောခဲ့တဲ့၅ယောက်ဟာအိမ်တော်မကြခင်တော့တွေ့ဒီရသေးပြုပြီးတော့ဒီဖရာလောင်းတော့ထွက်လာတဲ့ချိန်စောင့်ရင်းနဲ့ခုနလိုဘေးကနေဝေရောက်စလုပ်ပေးတယ်ဒါတော့ဘုန်းကြီးတို့ကုလဗန္နတာထကရာဆိုတယ်ဘုရိဝင်ထကရာကြတမျိုးပြောပြတယ်ဆိုတော့ဘုံနာ9ယောက်ပေါ့ဘုံနာ9ယောက်က ဘုံနာ၈ယောက်ပဲသူတို့လည်းဘေးရင်ဆရာ၈ယောက်9ယောက်ကလက်ညှိုးနှစ်ချောင်းထောင်ပြီးတော့ဖျားဖြစ်မှုလည်းဟောတယ်စစ်ကြမင်းဖြစ်မယ်လို့လည်းဟောတယ်အဲ့ဒီတည်းမှာအငယ်ဆုံးဘေးရင်ဆရာကိုဏညာပုံနာကိုဏညာတော့လက်ညှိုးတစ်ချောင်းနဲ့ထောင်ပြီးတော့အပြဟောခဲ့တာဖျားဧကံဖြစ်လိမ့်မယ်အဲ့ဒီကိုဏညာလောင်းဟာအခြားပုံနာလေးရောက်တဲ့ဒါသူကတော့ငယ်ဆုံးဆိုတော့ သက်ရှိသေးတာပေါ့လေကျန်တဲ့ပုံနာကြီးတွေတော့သေသွားတဲ့အခါအခြားပုံနာ၄ယောက်ရဲ့သားတွေနဲ့တူရသေးပြုပြီးတော့ဒီဥလိုလာတော်တွေမှာ လာဆောင်နေကြဖေရလောင်းတော်ထွက်လာတဲ့အခါမှာသူတို့ကတော်ထွက်ပြီးဥဒိကရာတော်မှာဒေါကဆရာတွေကျင့်နေကသူတို့ကနိနာနေပြီးဝေယဝေဆရာကြီးငင်လောက်ပေးကြတာပေါ့ဘာဖြစ်လို့လဲသူတရားရတရားတွေကငါတို့အရင်တရားဟောလိုက်မယ် အဲ့တော့ငါတို့တရားဥနာကြမယ်ဆိုရည်ရွယ်ချက်နဲ့ဝေယဥစ္စာလုပ်ပေးကြအဲ့ဒီလိုမျောလင့်ပြီးတော့ဝေယဥစ္စာလုပ်နေချိန်မှာဘုရားလုံးကသူကျင့်တဲ့ကျင့်တဲ့လမ်းမနေပြီဘာတရားမှမရဘူး။ရတော့ဒီတိုင်းသွားလို့မရတော့ဘူး။အနာပါနဆံရောင်ကျင့်မှရဖြစ်မယ်။ခန္ဓာကိုယ်ကြီးအားရှိဖို့အတွက်အစာဟာရတွေပြန်သုံးဆောင်ပါတယ်။ဒီလိုသုံးဆောင်တာမြင်တော့ပြစ္ဆဝေ၅ဦးက လက်တစ်ဖက်လောက်ပဲပြို့ရည်တွေတောက်ပြီးကျင့်တာတောင်တရားမရတာဒီလိုအစားတွေစားပြီးနေနော်ဘယ်နည်းတော့မှတရားမရနိုင်ဘူးတို့ဆရာဟာဟုတ်လားအပြင်းထန်အထုတ်တဲ့တရားလောကထွက်ပြီးတော့ပစ္စည်းပေါ်များတဲ့ပစ္စည်းပေါ်မြောင်ဘုံကြီးမြောင်လုပ်ပြီးဆိုထင်လွဲစိတ်ပြက်ပြီးတော့သူနာထွက်ခွာသွားကြတာဘယ်ထွက်သွားကြလဲဆိုဘုန်းကြီးတို့ ဗာရမီမြို့နယ်ကျမိဂရာဝန်တော်ပေါ့သမင်းနေပေးမဲ့ပေါ့ထားတဲ့တော်ကိုထွက်သွားကြပြစ္ဆဝိငါကိုထွက်သွားတဲ့ချိန်မှာမှဘုရားလုံးဟာကာယဝိဝေကာယနဲ့ဆိုတယောက်တည်းနေရာနဲ့တိတ်ဆိတ်ငြိမ်သက်မှုပေါ့အထောခါတိုင်းတော့သူတို့၅ယောက်ရဲ့အတန်နေရာကြားနေရတော့စကားပြောစမ်းနေစူးစမ်းနေနော်တရားတော့တာတယောက်တည်းလွားတယ်နော်ကိုယ်ကကိုတိတ်ဆိတ်လေးငြိမ်သက်လေးကောင်းတယ်အများနဲ့နေတယ်ဆိုတာ အဲတစ်ဖက်ကအလိုက်မသိလို့ရင်ပိုဆိုးတယ်ဒိတ်စိတ်ဝင်ငြိမ်သက်မှုမြောက်ဟောအခုကြည့်လိုက်ပြဇောင်းငါ့ကိုထွက်သွားတယ်ကသူလိုပါတဲ့တိတ်တိတ်ဆိတ်ဆိတ်ငြိမ်ငြိမ်သက်သက်ကာယဝိကအနည်းနာမှလူမရှိတော့တိတ်ဆိတ်နေမှာအဲ့မှာတရားထုတ်လို့ကောင်းအဲ့မှာစာအထုတ်တော့နော်ဘုန်းကြီးတို့ဖရာလော29နှစ်မှာတော်ထွက်တယ်6နှစ်ကြောင်ဒုက္ခရှိရကျင့်အဲ့ဒီမှာဘယ်လောက်ရှိတော့35နှစ်ပေါ့ အဲအရွယ်ရလဲကောင်းတုံးနော်ကျမ်းမာရလဲကောင်းတုံးဆိုတော့ဒီ15ရက်တွင်မှာဆွမ်းအာရတွေဖုံးပေးလိုက်တော့အသားရည်ပြန်ပြီးဖြိုးလာတယ်အာရှိလာတယ်အဲ့ဒီမှာအာနာပါနာကိုရှုမှတ်တဲ့ခါကျတော့ဇာနေရတာပေါ့နော်သုဒ္ဓဇာတိအောင်ရတယ်သူကတော့နှမျိုးပေါ့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များကြရင်တော့တိခါပုဂ္ဂိုလ်ခေါ်တယ်တိခါပုဂ္ဂိုလ်များကြရင်တော့သုဒ္ဓဇာသုံးတယ် ဉာဏ်ပညာမထက်တဲ့ပုဂ္ဂိုလ်များကျတော့ပစ္စကပစ္စမဆံကြည့်အောင်ရတယ်ဒီလိုတောင်းတာအေးသုဒ္ဓဇံရသုဒ္ဓဇံချမ်းသာနဲ့နေပါတယ်စုံလာပြီးနေ့မနဲ့စောစောမှာဘာလို့လဲဆိုသူအဲ့နာမှာသေနာဏီကုန်းရွာကြီးနီးမှာနေတာ ਉਹ အဲ့နာမှာဥလူရာတော့ဆိုအဲ့ဒီနေရာနေတယ်မနဲ့စောစောသေနာဏီကုန်းရွာကြီးနဲ့ဆုံးခံထွက်ဖို့အတွက်ညောင်မေအောင်မှာ ချိန်ကစောတဲ့ဒီကညောင်းမဲအောင်မှထိုင်ထိုင်ရင်းနဲ့အာနာပါနာရှုမှတ်နေတယ်ဆိုပါအဲ့ဒီချိန်မှာဘာဖြစ်လာလဲဆိုဒေနာနေကုန်းရွာကြီးတွေကတထေသမီးသူစာတာဆိုရှိတယ်ဒီသူစာတာကဒီအပြိုဝါလုံးကဆူတောင်းတာသူကသူနဲ့သဘောတူတဲ့အမျိုးသားကောင်းရပြီးတော့တာဦးလေးရခဲ့မယ်ဆိုရင်ဒီညောင်မင်းကြီးကိုကောင်းကောင်းမွန်မွန်ပူဇော်ပတမယ်ပေါ့လေ ဒီလိုအမခံသူကသူနှစ်သက်မြန်လို့တဲ့မြို့သားကောင်းလည်းရတယ်နောက်ပြီးတော့တာတာဦးလေးလည်းမွေးလာတော့ဒီညောင်မေဆောင်တာကျိုးဂျေစုတင်တော့အိမ်မှာရှိတဲ့ဒီဘောမှာလေးသွားညောင်မင်းကြီးကိုညောင်မင်းရောသွားရှင်းကြီးရှင်းလင်းဖို့လွတ်လိုက်တာအဲ့ဒီအချိန်မှာဘုရားလောကလည်းညောင်မင်းရောထိုင်နေတာတွေ့တော့ညောင်မင်းဆောင်တာကြီးအပူဇော်ခံနေကိုထင်ရှားပြိုက်ပူဇော်ခံနေ ချိန်ပြီးတော့ကလေးမလေးကသူ့တထေးမထံသွားအကြောင်းအမြန်ပြေးပြောတော့တထေးမလည်းဝမ်းသာအာရဟုတ်လားစားတော့ဆရာတွေအဲ့ဒီကောင်းကောင်းမွန်ချက်ပြောက်တာရှေးတော့ကတော့နှုတ်စွန်းနှုတ်ကနာစွန်းဆိုတော့အဲ့မှာတသိန်းတန်နဲ့ရွှေခွက်တဲ့ထက်ပြီးတော့ရွှေခွက်တဲ့ပြန်အုပ်လာအုပ်လာပြီးရွှေခွက်ပါလှူတာဘုရားလက်ထဲဘုရားလောင်းလက်ထဲကိုလှူလိုက်တာအဲ့တော့ဟို တထေမကကျွန်ုပ်ရဲ့ဆန္ဒပြဝသလိုတဲ့အရှင်ကလည်းကိစ္စဝိစာတွေပြည့်မြောက်အောင်မြင်ပါစေလို့ဆုတောင်းပြီးပြန်သွားတာသူကတော့နတ်မင်းထင်လို့နတ်ထင်လို့ပူဇော်ပြီးပြန်သွားတာအဲ့ကျန်ဖျက်လောင်းကအဲ့ဒီဆုံးနေဖုံးပေးတယ်ပေါ့နော်အဲ့ဒီချိန်ကတော့ဒီတထေမကဖျားလောင်းမှလည်းမသိသေးဘူးနတ်ပဲထင်ပြီး နောက်တစ်ချိန်မှတော့သူကသူ့ဆုံးကို ဖုံးပေးပြီးဖျားဖြစ်တယ်ဆိုတော့သိရတဲ့ခါကျသူကအမြတ်ဆုံးကုသိုလ်ဖြစ်သွားဘောမြောက်ဝန်တာဖြစ်သွားဘုရားလုံးဟာအဲ့ဒီဆုံးဖုံးပေးဖုံးပေးပြီးနေရနာမျက်နာသွားတယ်သွားပြီးတော့ရေချိုးအဲရေချိုးပြီးမှဆုံးဖုံးပေးတော့ပြောင်းပြန်ပြောင်းတယ်ဘုရားလုံးနေရနာမြေကမ်းမြေသွားတယ်မြေသွားပြီးတော့ရေချိုးရေချိုးပြီးခုနနှုတ်ကနာဆွမ်းနေဖုံးပေးတယ်၄၉လို့ဖုံးပေးတယ်ဆိုဆောင်းမလို့မှတ်တမ်းတင်တာ ပြီးတဲ့အခါကျဆုံဖုံးပေးပြန်နောက်ပိုင်းမှာရွှေခွက်တွေဆေးဆေးပြီးတော့ရွှေခွက်ကို မျောတာပါပဲဒီနေ့ငါဗုဒ္ဓဖြစ်ဖရာဖြစ်တော့ရောက်မယ်ဆိုရင်ရွှေခွက်ဟာရေစံထက်သူစံတက်ပါသည်ပေါ့ထက်စံတက်ပါသည်ထိတ်တံပြုပြီးရွှေခွက်ကြီးမျောလိုက်တော့ရွှေခွက်ကြီးကသူ့အတူရေစံတက်သွားတယ်တက်သွားပြီးတော့ကာလနဂါမင်းနေရာရောက်တကံနှမြုပ်သွားရှေးဖျားလေး ရွှေဖျားသုံးစုတွေရွှေကောအောင်မှာဝင်ပြီးတော့ဆင်ပြီးတော့ရသွားတယ်ပေါ့လားဖျားလုံးတနေ့လုံးပေါ့အဲ့ဒီခုနတော်ထဲမှာနေပါတယ်ခုလိုအဲ့မှာနေညနေပိုင်းကျတော့ခုနညောင်မင်းရောက်ကိုပြန်လာတယ်ရှေးတုန်းကကျတော့ဒီအိန္ဒိယဒလိထုံတန်းစင်လာတွေကဘယ်လိုလဲဆိုတော့တရားထုတ်တဲ့ပုံကိုယ်တွေကမြက်တွေခင်ပြီးအထုတ်တာတော့ မြက်ခင်းပေါ်မှာထိုင်အားထုတ်တာလို့မြက်ခင်းပေါ်မှာအိတ်တာလို့အဲ့ဒါကြီးလောက်တာများရလောအဒီဗောရိညောမေအောင်ကြွားတဲ့အချိန်မှာပဲမေရည်တမဒုတိယကတွေ့တယ်တွေ့တဲ့အခါကျခင်းထိုင်မှုအတွက်မျက်ရှိဆုပ်တူလိုက်တာဒါပြောလို့လဲဆိုခုနပြောခဲ့တဲ့အတိုင်းရှေ့ရှေ့တော့အိန္ဒိယဒလီထုံနှံစင်လာရမျက်တွေကိုခင်းလို့ပြီးအိတ်လေးရှိတယ်တရားထိုင်လေးရှိတယ်ဗောရိညောမေအောင်ရောက်တဲ့အခါကျတော့သူက ဘောရင်းညောင်ရဲ့ရှေ့မျက်နှာပဲပေါ့မျက်နှာမူထားတယ်အဲ့ဒီမျက်ရှိစုပ်ကိုဟောကဖြန့်ခင်းလိုက်တယ်ခံပြင်းရိုက်ပေါ်မှာတက်ထိုင်တယ်ပေါ့ပလင်မဟုတ်ပါဒီနေ့ဗုဒ္ဓအဖြစ်မရောက်ပခြင်းကဒီထိုင်တဲ့တင်မင်ကိုရမဖြတ်တော့ဘူးလို့ဒိဋ္ဌံပြုပြီးမျက်ခင်းပေါ်မှာအရှိဘက်မျက်နှာလဲပြီးတော့တရားရှုမှတ်ပါတယ်အနာဘာနာရှုမှတ်တာပါအဲမနကအိမ်မှာလာဖြတ်ထားပါမယ်နော် ဖះမဖြစ်အောင်လားဖြတ်တာပလင်လူတာဘာပလင်မှမဖြစ်သေးပါဘူးဘာပလင်မှမဟုတ်ဖះလုံးဟိုဒိဋ္ဌံပြက်ပြီးတော့ဖះမဖြစ်အောင်လာနောက်ရှက်တာဒါပြမြတ်စွာဘုရားအလောင်းရပါရမီတွေကြောင်းကိုနေဝင်မွေနေမွေမှာဒေဝဗုဒ္ဓမဏရံကုန်အောင်မြင်တော်မူပါတယ်အဲ့ဒီကနေဆရာအထုတ်တယ်ဇံဘာဝနာဆွမ်းဖြင့်ညဉ့်ဝိရံဆိုပထမဆုံးတညာကို ပူရိမယံပစ္စည်းမမေဇိမယံပစ္စည်းမယံပေါ့300ညမှာ3ပိုင်းပိုင်းပေါ့ပထမပိုင်းမှာတရားထုတ်ရင်လည်းပိုးဝင်နိဗ္ဗာန်တာနုတိညာဆိုပုတိအားဘောအတိတ်ဘဝပေါင်းများစွာကိုကိုယ်ဘဝကိုလည်းမြင်နိုင်တယ်သူများဘဝလည်းမြင်နိုင်တယ်ဒီပိုးဝင်နိဗ္ဗာန်တာနုတိညာရပါတယ်သကောင်းရန်ချိန်လောက်ကြာဒေဝစကုညီပင်ညာရပါတယ်ရှင်နောက်ဝေနီး အကုန်လုံးမြင်နိုင်တဲ့ဒေဝစကုပညာရောက်ဉာဏ်ရတော့မိုးလင်းကနေကြတော့တရားလုံးကိုထိုတွေ့ဆင်ញင်သိတဲ့မညာဖုန်ညာပေါ့လေအတောတရားတွေကုန်တဲ့အာတောခရညာရတော့အဲဒီကနေပြီးတော့ပိဿကနာညာတို့တာမိတာညာတို့ဆက်တရဖျားဖြတ်ပါတော့မနမိုးလင်းကနေတော့ဒါကို ပူရိအာအတဝကရဉာဏ်ရတယ်အတဝကရဉာဏ်ဆိုအတောတရား၄ပါးကုံသွားတဲ့ဉာဏ်မျိုးရတ္တမဉာဏ်ပြောတာပါရတ္တမဉာဏ်ရပြီရတ္တဖို့ဉာဏ်ရတယ်ပြီးတော့ပစ္စကနာဉာဏ်ရတယ်ပြီးတဲ့အခါကျဘုန်းကြီးတို့တပိလဉာဏ်ပေါ့တရားအလုံးသိတဲ့ဉာဏ်နဲ့စက်တိုက်ရပါဖျားပြပြီးတဲ့နောက်ပိုင်းမှာဗုဒ္ဓဟာဗောဓိပလင်နဲ့ဗောဓိပလင်ဌာနပေါ်တဲ့ဒီညောင်မင်းအောင် ပြီးတော့ဉာဏ်နဲ့ခုနှစ်ဌာနပေါ့ခုနှစ်ရခုနှစ်ရစီတော့တရင်တော့တယ်အဲ့မှာ40ခုနှစ်ခုနှစ်49ရပေါ့ကုန်သွားတယ်နော်ဒီအစာဘလာဘောရီညောင်ပင်ရင်မှာပြစ္စမတတ္တဟာမှာ ထိုင်နေရင်ဒုက္ခစီဟာဆိုတော့အတ္တကိကိလမတအကျင့်မှလွမြောက်ခဲ့တာကိုဆင်ញင်ဖြင့်စိတ်ဖြင့်သိတော်မူတော့ပေါ့နော်ဒီကိုကျင့်တဲ့လမ်းမကိုလည်း ပြန်ပြီးဆင်ញင်သုံးသပ်ပြီးသိတယ်လို့ဆိုလို့ရမှာပဲအဲ့မှာဘယ်လိုဆင်ញင်မိလဲဟောငါဘိမမကျင့်တဲ့ဒုက္ခရှိရအကျင့်ညာလွတ်မြောက်ခဲ့ပြီအကျိုးစီးပွားနဲ့မဆက်ဆက်တဲ့ဘာတရားမှ မရတဲ့ဒုက္ခရှိရအကျင့်ညာလွတ်မြောက်ခဲ့ပြီအဲ့လိုလွတ်မြောက်တဲ့အတွက်ခုတော့ဗောဓိညာအမှန်နဲ့ရပြီဆို စိတ်ထဲမှာကြံဖြစ်ပေါ်တယ်အဲ့ဒီချိန်မှာပဲမာနကဗုဒ္ဓရဲ့ဂုဏ်နှုတ်စိတ်မူရအများအားစောင့်ကြည့်နေသူကအပြစ်တွေ့လောင်စစ်ဆွဲပြောဆိုဖို့ပေါ့ဗုဒ္ဓရဲ့ကြံစီကိုသိရတဲ့အခါကျတော့ခြေပလို့တဲ့သဘောနဲ့မနကတဘောကမ္မမှာလွယ်ရတ္တဝါတွေကမစင်ကြကြဘူးရှင်ခောရမမစင်ကြပဲနဲ့ကိုယ့်ကိုစင်ကြတယ်လို့ထင်နေတယ်စင်ကြတဲ့အကျင့်လမ်းစဉ်မှာလွယ်မှားနေတယ်လို့ မြတ်စွာဘုရားကိုအဲ့လိုပြောတယ်ဘုရားကမတိယံရည်ရွယ်ပြီးတော့ပြုလို့ရတဲ့အတ္တကိလပဋ္ဌာန်ယောဂအကျဉ်းအလုံးဟာတဲတော်မြမှာလော်တဲ့ပက်တဲ့ထိုးဝအကျိုးမများမများသလို အကျိုးစီးပွားမဆောင်နိုင်ဘူးအကျိုးစီးပွားနဲ့မဆက်ကြောင်းကိုသိတဲ့အတွက်အတ္တကိလပဋ္ဌာန်အကျဉ်းအလုံးကပယ်ဆွနေတယ် ဓိကတော့မနကဒီအတ္တကိလမထအကျင့်ကိုချီးမွမ်းတာဘုရားလောင်းဒီချိန်မှာဘုရားဖြစ်သွားတော့ဘုရားကဒီအကျင့်ကိုလုံးဝမချီးမွမ်းဘူးဒီအကျင့်ကမကောင်းဘူးလို့ဒါပြောတော့သူ့အတွက်ဘုရားလောင်းကိုယ်တိုင်ကျင့်နေတာလေအတ္တကိလမထ6နှစ်ပါလို့ကျင့်မြဘာတရားမှမရဘူးဒါကြောင့်အဲ့ဒါအတွက်ပြန်ပြီးတော့ခြေပတော့ပြီးမှ ခုနှစ်ဌာနမှာ9ရက်စီ45ရက်သတင်းသုံးဆံတော်မူပြီးတဲ့အခါမှာရက်50မြောက်ဝါဇုလာဇာ6ရက်နေ့ပေါ့အဲ့ဒီမှာအစဗလာညောင်မင်းရင်ကိုပြန်ကြွပါခုနကဘောရီဝင်ညောင်မင်းရင်ပေါ့အဲ့မှာထိုင်နေနေစဉ်းစားပါတယ်ဒီတရားတွေကိုသူသိထားတဲ့တရားတွေဘယ်သူကိုဟောရင်ကောင်းမလဲဘယ်သူတရားဘယ်သူကိုဟောရင်ဒီတရားတွေလင်းမြတ်ဆိုသိနိုင်မလဲ တရားကိုဆင်ញင်သုံးသပ်ပါတယ်။ရင်တော့ကနီးယူခဲ့တဲ့ကာလဘနွယ်အာလာရယသိဆိုပညာရှိတယ်အဲ့ဒီပုဂ္ဂိုလ်သွားတရိယာသူဉာဏ်ပညာလည်းထက်မြက်တယ်။ဒီဇန်တရားရရထားတဲ့ကံကြောင့်နိဝေနအမြူမုံနေလည်းကင်းပါနေဒီအာလာရယသိကိုတရားဟောရင်ကောင်းပါပဲလို့ဘာဖြစ်လို့လဲဆိုဒီပုဂ္ဂိုလ်ဟာဒီတရားကိုသိမြန်မြန်သိနိုင်လို့ အဲ့လိုစိတ်ထဲမှာအကြံဉာဏ်ဖြစ်ပေါ်တယ်နော်အဲ့လိုဆင်ញင်တဲ့အခါမှာမြန်မြန်တရားဆင်ញင်ဒီတရားဟုတ်ဆင်ញင်တဲ့အခါမှာမြန်မြန်သိနိုင်မဲ့ပုဂ္ဂိုလ်ကြီးဟောဖို့ရှေးဥစွာဟောဖို့ရည်ရွယ်ချက်ကတော့ဒါအသက်ရေးကြည့်တော့ဗောနော်ဒါမြန်မြန်သိနိုင်တဲ့ပုဂ္ဂိုလ်ရှိမှသွားထောက်ထားတယ်ကျန်တဲ့ပုဂ္ဂိုလ်လည်းလှုပ်ချင်တော့ဘယ်လုံငန်းမဲ့လှုပ်လို့ ကိုလုံကအောင်မြင်တဲ့ပုဂ္ဂိုလ်စာနာဖွဲ့မလဲဉာဏ်ပညာတော်တဲ့ပုဂ္ဂိုလ်တွေတရားရည်တာဖွင့်လဲတရားရမဲ့ပုဂ္ဂိုလ်တွေအဲ့လိုပုဂ္ဂိုလ်တွေအရင်စတဲ့တရားအဲ့ဒါမှကိုလုံကအောင်မြင်တော့ဒီလိုမြတ်စွာဘုရားဆင်ញင်တာကအဲ့ဒီပထမဆုံးဆင်ញင်တာတော့ဒီမှာစာပေကအဓိကဖွင့်တာပါလဲပဂရိစိတ်နဲ့ဆင်ញင်တာ ਨੇ ဉာဏ်တူးနဲ့ဆင်ញင်တာမဟုတ်ဘူးအဲပဂရိစိတ်နဲ့ဆင်ញင်တော့အာရရယတိတက်ထင်ရရှိတာမရှိတာမသိဘူး ခုနညာနဲ့ဒေဝစေကုပင်ညင်တို့ဘောဘေနုရသနုစီပင်ညင်ဒါမျိုးနဲ့ဆင်ញင်မှသိတော့။ဒါဆိုပြစိတ်ထက်ကြံစည်နေတော့သိတော့နတ်နတ်သားတယောက်ကလာလျှောက်တယ်။အရှင်ဘုရားတဲ့အာရရယတိကကွယ်လွန်သွားတာ9ရက်ရှိပါပြီလို့လျှောက်တယ်။အဲဒီတော့ဗုဒ္ဓညာနဲ့လန့်ဆင်ញင်ကြည့်တော့ဟောအာရရယတိကကွယ်လွန်သွားတယ်9လောက်ရှိသိတယ်။သူဆံဆွမ်းပြ။ကွယ်လွန်သွားပြီသူကအာဂေစိညာနာဆံရောက်တော့ အဲ့ဒီဆံရတော့သေရောအဲ့ပုံရောက်သွားတော့အဲ့ဒီပုံကစိတ်ကြည်တယ်ရှိတယ်တရားဟောလို့မရဘူးအဲ့မှာဘုရားလုံးဘုရားရှင်ကတောင်ကနဲ့ညီညီညူတော်မှာပေါ့မဟာဇာနီယောခောအာလာရောကာလမောကာလဝနွယ်ဘွားအာရရယတိဟာမက်ဖို့မရပဲနဲ့အခွင့်အရေးတွေအများကြီးဆုံးရှုံးသွားရှာတယ်စိတ်ထဲကနေညီညူပါတယ် သူဟာဘာဖြစ်လို့လဲဆိုတရားနာမယ်ဆိုတရားချက်ချင်းရနိုင်တယ်ရနာလည်းဖြစ်နိုင်တယ်ဒါပေမဲ့လို့ခုနှစ်ရက်လောက်အရှိသေးတာစောသွားတဲ့အတွက်တရားမရအောင်ခုနအာဂေစဉ္ညာယနာပုံဆိုတာစိတ်ကြည်တဲ့ရှိတဲ့ပုံစိတ်ကြည်တဲ့ရှိတဲ့ပုံကလည်းရုပ်မရှိတော့တရားမနာနိုင်နော်ရုပ်ရှိမှတရားနာလို့ရတယ်အဲတော့တရားဟောလို့လည်းမဖြစ်နိုင်ပြီးတော့ဒီဘဝတက်တန်းလည်းတားရှိလုံးတယ် နော်အဲ့ဒီဒါအမြင့်ဆုံးပုံပေါ့ခုနှစ်ခုမြောက်တယ်သုံးခုမြောက်ပုံပေါ့ထက်မြင့်ဆုံးပုံတယ်တက်တန်းကကဘာပေါင်း6000လောက်ရှိတယ်သူစုတည်တဲ့ချိန်မှာလူပြည်ပြန်လာပြန်လာတဲ့ချိန်ကျဗုဒ္ဓတရားတွေကကွဲနေအဲကြောင့်သူ့မှာဘာခွင့်ရမှမရှိဘူးအဲ့ဒါအတွက်ဘုရားတော်ကတောင်းကဖြစ်ပြီးညင်ညူတော်မူတာပြီးတော့ကတည်းကထပ်စဉ်းစားပြန်တယ် ဒုတိယဒုနိကငယ်နဲ့ယာမဆရာကြီးရဲ့တပြိဥရကယတိဟောသူ့ဟောရင်လည်းကောင်းပါပဲအဲ့လိုဆင်ញံနတ်သားတယောက်ကလာကြအရှင်ဘုရားဥရကယတိကလည်းမင်းညာကွယ်လွန်သွားပါပြီတော့ဘုရားညာနဲ့ဆင်ញံကြည့်ပြန်တော့လေဥရကယတိကလည်းကွယ်လွန်သွားပြန်တယ်သူရတဲ့ဆံသွားပြီဥရကယတိကနောက်ပိုင်းကျတော့ဒီဝတ္တညာနာတညာနာဆံရတယ်အဲ့ဒါတော့အမြင့်ဆုံးပုံပေါ့လေ ဒါအထက်ဘဝဆိုအဲ့ဘုံကိုပြောတယ်အဲ့ဘုံကရောအဲ့ဘုံကလည်းစိတ်ရည်ရှိတဲ့ဘုံတရားဟောလို့မရဘူးသူကတော့ကဘာပေါင်း7000 4000လောက်အသက်ရှိတော့ဘယ်နည်းနဲ့မှတရားမရနိုင်အဲ့မှာလည်းမြတ်စွာဘုရားတောင်ကညာနဲ့ညီညွတ်တော်မှာမာဇာနီယောယာမဗုဒ္ဓဥဒကောယာမရဲ့တပိသားပြဥဒကလည်းမဉ္ဇဏ်ဖွဉ္ဇဏ်ရနိုင်တဲ့အခွင့်အရေးဆုံးရှုံးသွားပြန်ပြီနော် တော့တရားထုတ်တဲ့ကအဲ့ဒါတတိထားမယ်နော်ဘုန်းကြီးတို့တွေတရားထုတ်ပြီဆိုတော့ကိုကဝိပဿနာရှိဝိပဿနာဉာဏ်ဖြစ်မှကောင်းတယ်ဗျဝိပဿနာဉာဏ်မဖြစ်ဘဲနဲ့စံတဝါဝါနဲ့ရှုမှတ်နေရမျိုးဘုန်းကြီးတို့ကိုယ်တိုင်လည်းခံခဲ့ရဘူးလေအဲကြောင့်မဖြစ်စေခြင်းတော့ဘုန်းကြီးဒီသင်္นานမှာတရားပြောပါတယ်နော်ကိုလည်းမေးလည်းမေးကြတာပေါ့နော်ဆွေးနွေးဆွေးနွေးမတွတ်တဲ့ဆွေးနွေးမတွတ်တဲ့ဒါကြီးအသေးဆုပ်ကံမထားနဲ့ဘုန်းကြီးအဲ့လိုသွားနေတယ် ဘုန်းကြီးလည်းလိုချင်လို့လောက်တာလိုချင်လို့လောက်တော့ကိုယ့်လိုခက်ခဲတွေကြုံပါဆိုတယ်ကြုံလဲကြုံနေကြတော့ချို့ဆိုပုံမှန်လေးရှောက်ပါတယ်ဘုန်းကြီးတို့ဖုန်းနဲ့ဒါလည်းရှောက်တပည့်တော်ဗျာတရားထုတ်နေကြာလာပြီဘာမှလည်းမတူတူလဲနေတာပဲဟိုတရားစကားနဲ့သွားတယ်ဒီတရားစကားနဲ့သွားတယ်အဲ့လိုကိုယ့်အကိုသိရမယ်ဒါတကကြီးတို့ဒကမာကြီးတို့မဟုတ်တော့ဘုန်းကြီးကိုယ်တိုင်လဲဘူးတဲ့ဟာမဖြစ်ပါဘူးဒီတော့နော် ကိုကိုယ်တိုင်လည်းဒီလောကဖြတ်တန်းနေတာဆိုတော့ခုလဲသွားလို့မယ်လှုပ်တော့မယ်အဲ့ဒါမျိုးမဖြစ်စေချင်ဘူးအဓိကဘုန်းကြီးတို့ကဘယ်လိုဖြစ်နေလဲဆိုဝိပဿနာယူတယ်ဆိုဘာရှုရမယ်ဆိုတာမသိဘူးသမထပိုင်းဆိုလည်းဘယ်လိုရှုရမလဲဘယ်လောက်ထိသိအောင်ရှုရဘယ်ချိန်မှာဝိပဿနာပြောင်းရမယ်ဒါမသိဘူးတခါလေးလေးဘယ်လိုဖြစ်ပြောင်းလဲဆိုဟာဒါသမထကြီးပါဆိုပယ်ချလိုက်တာမျိုးတွေပေါ့နော်သမထဆိုတာလည်းဘုရားဟောတယ်နော်ဥပမာဆိုပါတော့ ဘုန်းကြီးကကမ္မထမ်းဆရာလုံးနေလုံနေပြီသမထဖြစ်တယ်မေတ္တာဓာတ်မရှိဘူးဆိုဒီဘုန်းကြီးမလို့ကြည်ညိုစရာကောင်းပါလေတရားရုပ်အောင်ခဲ့ဟောလားပြောတော့တော့ तू ကတရားပြတယ်ပြောတယ်ဒေါသကြီးဟိုငေါက်ဒီငေါက်ဟိုစုဒီစုမေတ္တာဓာတ်လောက်မှမရှိမေတ္တာတရားလောက်မှမရှိဘာမှကြည်ညိုစရာလေးစားစရာမရှိဘူးဒီလိုပါပဲဘုန်းကြီးတို့ယောဂီတွေလည်းဒီတိုင်းပဲတရားရှိရင်တော့မေတ္တာဓာတ်လောက်ဟာဘုန်းကြီးတို့အမြဲတမ်းကိန်းနိုင်အောင်ကြိုးစားလှုပ်လဲလှုပ်ရမှာပေါ့နော် မေတ္တာနဲ့ပြောဆိုနိုင်ရမယ်မေတ္တာစိတ်ထားနိုင်ရမယ်မေတ္တာနဲ့ဆက်ဆံနိုင်ရမယ်ဒါမှကိုယ်ခုံနဲ့ကိုယ်လုံးနဲ့ညီတာပေါ့တရားလုပ်တယ်လည်းပြောတယ်မေတ္တာတရားလည်းမရှိဘူးမေတ္တာဓာတ်ကလည်းမရှိဘူးနည်းနည်းမှကြီးညိုလေးစားဖို့မလွယ်ဘူးပေါ့နော်အဲတော့ရသော်ပြာကအဲ့ဒီမှာခုနကပုံကိုယ်တွေဆင်ញင်ကြည့်တဲ့အခါကျတော့တူမှမရှိတော့ဘူး အဲ့မှာတခါဘုန်းကြီးတို့ဟိုဂျားဖြတ်ပြောခြင်းပါသေးတယ်နော်ဘုရားတရားဘုရားဖြစ်ပြီးရဲ့နောက်ပိုင်းမှာဆင်ញင်တာရှိသေးတယ်ဗြဟ္မတရားမဟုတ်ဘူးဆင်ញင်တာတရားကိုမဟုတ်ဘူးဆင်ညာပဲလို့လဲဆိုတော့ဟောငါရထားတဲ့တရားတွေကဂံမီရာဂံမီရောအင်တာနက်နဲ့တယ်ဒုဒ္ဒတာမြင်နိုင်ခဲ့တယ်လူတူတယောက်ဒီတရားထုတ်တကကိုပဲကြည့်လို့ဓမ္မကြီးတို့ဘုန်းကြီးတို့တရားတို့တရားကြီးတို့ ရနိုင်ခဲ့တဲ့ဒီတရားကတွေ့နိုင်ခဲ့တယ်မြင်နိုင်ခဲ့တယ်ငါလည်းလဲနေတာဒီပုဏ္ဏတိတ်တိတ်မွေတယ်ငါရတဲ့တရားပန္နိတဝေဒနီယပညာရှင်တွေသာသိနိုင်တယ်ပညာရှင်မဟုတ်တဲ့ပုဂ္ဂိုလ်ဒီတရားတွေမသိနိုင်ဘူးဒါဖရာတိုက်ရပြောတာဒီလောက်ခက်ခဲတဲ့တရားတွေဟောနေဘယ်သူမှလည်းနားလည်မှာမဟုတ်ဘူးနားမလဲပဲနဲ့ငါဟောနေတော့ ဘာမှထူးမှမဟုတ်ဘူးအဲ့ဒီအတွေးဝင်လာအဲ့ဒီအတွေးဝင်တဲ့အချိန်မှာပဲတံပတိပြမရလာလျှောက်ပါမြတ်စွာဘုရားတဲ့သိနိုင်တဲ့ပုဂ္ဂိုလ်အများကြီးရှိပါတယ်တဲ့တရားမနာရမရရင်တရားမကျင့်ဒီတတ္တလောကကြီးအကုန်လုံးပျက်စီးသွားနိုင်ပါတယ်ဗျာလို့လျှောက်ထားတယ်အဲတော့တံပတိပြမဘိမင်းရဲ့လျှောက်ထားတောင်းမှမှုလဲသူလက်ခံစဉ်းစားတယ်အဲ့ဒီချိန်မှာမြတ်စွာဘုရားကိုယ်ပိုင်ဉာဏ်နဲ့လဲစဉ်းစားတယ် ဟိုတတ္တဝါတွေကငါတရားမဟုတ်ဘူးတရားမပြဘူးဆိုရင်တရားမကျင့်ကြတဲ့အတွက်ဒီဆင်းရဲဒုက္ခတွေကဘယ်တော့မှကုန်ဆုံးမှာမဟုတ်ဘယ်တော့မှလည်းလွတ်မြောက်မှာမဟုတ်ဘူးအဲ့ဒီမှာတတ္တဝါတွေကတဏှာတဲ့ကရုဏာပေါ့နော်ခုနတောင်းပန်မှုဒီအကြောင်းတစ်ခုပြုပြီးတော့တောင်းပန်မှုနဲ့ကရုဏာတစ်ခုအကြောင်းပြုပြီးလောကကြီးကိုတရားကိုဆင်ញင်တောက်တတ်တာပဲဗြဟ္မအာရရယတိနောက်ဒုတိယက ဥဒကယတိဟောဖို့ဒါစဉ်းစားခဲ့တာသူတို့နှစ်ပါးကသေသွားတော့သေသွားလို့အရုပပုံမှာရောက်သွားတော့ဟောလို့မရတော့နောက်တော့စဉ်းစားတော့စဉ်းစားလိုက်တော့ပဲသွားတွေ့လို့ပစ္စဝေကငါးခုသွားတွေ့တော့ဟောဒီပုဂ္ဂိုလ်တွေဟောရင်တော့တရားရနိုင်တာပဲသူတို့အဲ့အချိန်မှာဘယ်ရောက်နေပြီလဲဆိုဗာရဏတိဒီနယ်တွေကမိဂရာဝန်တော်မှာရောက်နေကြတယ်ခုဓမ္မစစ်ကြောဟောတဲ့နေရာမှာရောက်နေကြတယ် အဲ့ဒီနေရာကြွတော့အဲ့ဒီနေရာကြွပြီးတော့တရားဟောဖို့အဲ့ဒီနေရာကြွသွားတာပါအဲ့လိုမှတ်ထားမယ်နော်ဒီနေ့တော့ဒီလောက်နဲ့တောင်းတိတ်မယ်နော်ရှင်းနိုင်ခွဲသွားတယ်အမိနစ်လောက်ကျော်သွားပြီဟိုလိုဒီနောက်တိုင်းလိုကပြဿနာမျိုးအရှိတိုင်းလိုတဲ့အိတ်ချိန်ရောက်အဲဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသည်ဖြင့်မေညာဖွညာနိဗ္ဗာန်ကိုရှားလို့ရောက်လည်နိုင်ကြတဲ့ ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆိုတော့ပြောပြီးရစင်ပြ